အဲကျိုးရတောက်တဲ့ခါမှလည်းကြွားတယ်လှမ်းတယ်ချတယ်ဒီလိုသူကြွားတာဆိုရင်ကြွားသုံးတယ်ကြွားမှုပေါ်မှာသူ့ဆိုင်ပါကတ်ကလိုက်ပါလို့ဆိုတော့ဒီပရိကြွားတာဆိုရင်ကြွားသုံးတယ်အောင်သူ့ဆိုင်ကတ်လိုက်ရမှာမသူမဆိုင်ဘဲနဲ့ခိုက်ဆက်ဆက်ခိုက်ဆက်ဆက်လိုက်လို့ကိုယ်ပေါ်ထွက်သွားမှာပေါ့လဲတတ်တဲ့နေရာကကိုကအမှတ်တမဲ့နဲ့သွားလိုက်လို့ရှိရင်နှစ်လသုံးလသွားလိုက်တာနဲ့ဘိုင်းဘိုင်းနဲ့လဲသွားမှာပေါ့ဒီကြတော့မှသူ့ကိုရအောင်ဆိုပြီးတော့တတိနဲ့ချက်ပါတာသွားရတာကဒီလည်းပဲဒီတိုင်းနဲ့ကြွားတယ်ဆိုရင်သူ့ကြွားတာကကြွားသုံးတယ်ဒီကြတော့မှ မတူတဲ့စိတ်ကလေးနဲ့ကုတ်မိရအစအဆုံးတရားလမ်းနဲ့ဆိုလို့ရှိရင်လမ်းစားလမ်းဆုံးတရားဒီကကုတ်မိရနေချတယ်ဆိုလို့ရှိရင်အချိန်ကိုစိတ်သက်ကစားပြီးတော့ကြံ့ဖို့တည်ပြီးတဲ့ဒီလုံးမကြီးကြီးပေါ်တည်ပြီးတဲ့ဒီဒီဒီချာချာသိဆိုင်ပြီးတော့ကတ်လိုက်ရတာကျောင်းရဆိုင်ပြီးတော့ကတ်လိုက်ရတာသူတော်ကောင်းနဲ့ကတ်လိုက်ရတာသူတော်ကပြည့်နေတယ်ဒီပဲရတယ်သူတော်ကောင်းနဲ့ကတ်လိုက်တော့ဟောဒီပေါ်မှာစိတ်ကလေးကကြာသွားမပြေတော့ စိတ်သုံးအားတွေကဝိရိယဒီပေါ်မှာသုခရိကျသွားတာတတိသုခရိမပြေးတာကသမာဓိဝိရိယတတိသမာဓိဖြစ်သွားတာအဲ့ဒါလို့မသိရမှာလူနည်းနဲ့သိလို့ရှိရင်မှအဝိစိတအဝိဇ္ဇတာတဲ့စိတ်ဓာတ်ဝင်အပြင်မထွက်တယ်အပြင်မထွက်တာတဲ့ပြတ်သွားပြတ်ပြန်ဟောတာအဲ့ဒီဟောတဲ့ဟာကိုလည်းဒီမှာအာမာသုခန္ဓာမသိရဘူးတဲ့လူကပြတာပဲအဲ့ဒါအားထုတ်နေတာပဲအဲ့ဒါအားထုတ်နေတော့နောက်သောသောဘင်းကပြောတယ်လို့ပြောလို့ စိတ်ကလေးတွေဒီဝဒနာတရားတွေကျဲပြီးတော့စိတ်တွေတန့်ရှင်းလာတာတန့်ရှင်းလာတာတန့်ရှင်းလာတယ်ဝိဇိဝဣဒာဟုသောဘိက္ခုဝိဇိဝကာမိဝိဇ္ဇာအာဟုတတိဓမ္မိဝိကဇံပိတုတုကပထမဇာနာဥပဒါမိဇာဝေရတိကာမိဇာနာဆိုင်တဲ့နိဝရဏတရားတွေကကျင်းအာဟုတရိယကျင်းပြီးကျင်းစိတ်ကြီးတာနေတာပဲဒီထိုက်တာမှကာမိဇာနာနိဝရဏတရားလည်းမဝင်ဘူးဇာဝရဏနိဝရဏတရားလည်းမဝင်ဘူးမိနာပိကနိဝရဏတရားလည်းမဝင်ဘူး ဒါဥဒိသကုံဥစ္စာနိဝရဏတရားတွေလည်းမဝင်ဘူးဒုလောဒုလောနဲ့မဝင်ခွင့်နဲ့ဝိသိကိစ္စဝင်ဝေဘာနဲ့ဝိသိကိစ္စနိဝရဏတရားတွေလည်းမဝင်ဘူးအဲ့မှာအကုသလိဓမ္မေဟိဝိသုအကုသလိဓမ္မေဝိသအကုသလိဓမ္မေဝိသုကမ္မေဝိသအကုသလိဓမ္မေဆိုတာကာမတဏနိဝရဏရဲ့ကျင့်စိတ်ကျန်တဲ့နိဝရဏအကုသိုလ်တရားတွေကလည်းပဲကျင့်စိတ်ပြီးတော့နေတာမှတ်နေလို့ရှိရင်မှတ်ဒီခုနကတည်းကဆက်ဆံနေကျင့်စိတ်နေတာကျင့်စိတ်နေတဲ့အခါကျတော့ဒါတွေကျင့်သွားပြီဆိုလို့ရှိရင်စိတ်ကကြီးလာတယ် ကြီးလာတယ်သူဆိုင်ဆိုင်ကြီးလာတယ်ကြီးလာတော့ဓမ္မဝိကစ္စဆိုတာကနိဝရဏကျင်းတော့ဝိကစ္စပီတိဆိုတာကနိဝရဏကျင်းလို့ဖြစ်တဲ့ပီတိလေးတွေကျင်းလဲကျင်းလဲဆိုတော့ပုဒိကပီတိလေးတွေဖြစ်လာတယ်ခဏခဏလည်းပဲဖြစ်တဲ့ခဏကပီတိလေးတွေဖြစ်လာတယ်တော်တော်လေးအားကောင်းသွားပြီဆိုလို့ရှိရင်ဘဝလေးဒါလည်းထုတ်ချလိုက်ပြီးအောက်ကနေစိုက်လိုက်ပြီးတော့တက်တယ်လို့ပြောတယ် ဒီဒီအသေးစားလေးတွေဒုဗလပီတိလေးတွေဖြစ်လာတယ်အားနဲ့တော့ပီတိလေးတွေဖြစ်လာတယ်ပီတိလေးတွေဖြစ်လာတော့စိတ်စိတ်စိတ်စိတ်နဲ့ကောင်းလာတယ်ကောင်းလာတယ်ပီတိကြကောင်းလာတယ်ဒီမှာဝိကိစ္စပီတိဒုက္ခဆိုတာပေါ့ဒီမှာယောဂီမှာဖြစ်လာပြီဒုက္ခလေးတွေကွဲလာပြီဒုက္ခလေးတွေကြောင်းကျိုးသိလာပြီအထူးသဖြင့်ကြောက်ကြိုးဆန့်တော်ပြီးတော့သူ့မိတဲ့ယုံနာတရားတွေကိုဖြစ်ပေါ်ပြီးတော့ပယ်ပြောက်သွားကုန်လို့အမြဲပုံလေးတွေဆွဲပုံလေးတွေဒီလိုတိုင်းဖြစ်ကုန်လို့ဟောဥပဒနာကတရားစဖြစ်လာတယ် စဖြစ်လာတယ်။ပေါင်းလာလေးမှလည်းဆက်ကလေးပေါင်းလာလေးပေါ်လာလိုက်။ဒီရေးရေးနဲ့ဆက်ကလေးကုန်ဆုံးသွားတာ။ပိဏာလေးမှလည်းဒီပိဏာလေးအစရဲ့ဒီရေးနဲ့သွားနေတာတော့ပြတ်သွားတာ။ရက်သွားတာပေါ့လေ။ဖောင်းမှုရဲ့စလည်းဆုံးပိမှုရဲ့စလည်းဆုံးသုံးပိုင်းလို့ဒီမှာထင်းလာတာ။အခုတည်းကနောက်ဆုံးအပိုင်းလေးကိုညွှန်းလာညွှန်းလာတဲ့အခါကျတော့အော်ဖောင်းမှုပေါ်တဲ့တောင်းလို့ကြားတယ်လို့ပြောတယ်။ပြစ်ပေါ်ပြီးတော့ပယ်ကြောက်တယ်ညွှန်းလာကိုပိမှုခေါ်တဲ့ ရောက်ပြီးတော့မြုပ်ကြသွားတဲ့ခုနဝါရဖုတ္တပါယုဒီသဘောလေးဟာလည်းပဲဖြစ်ပေါ်ပြီးတော့ကြွယ်ကြောက်ကြတယ်မမြဲတာပဲဆိုတော့ဥပဒနာကဒီကစဖြစ်ဥပဒနာကပေါ်လာပြီးဒီမှာအာရလာပြီးဝေဒနာလေးတွေပါသေးတယ်မှလည်းတဲ့အခါမှာလည်းပဲကုံဆုံးကြောက်ကြသွားလို့ရှိရင်အာရလာဒီဘက်မှာလည်းဝေဒနာသိပြီးတော့ဖြစ်တာပဲဝေဒနာလေးကိုကြည့်ကြည့်အဲကြည့်ကြည့်နေတယ်မှလည်းလို့ကုံကုံကုံသွားတာဒီဒါလေးကိုရှင်းလာတယ်ညာနဲ့ရှင်းလာတဲ့အခါကျတော့ရုပ်ပြီးတော့သဘောကျတယ်ဒါလေးကိုအာရလာတယ်အဲ့ဒါမှစာနေဖြစ်နေတယ်စာနေဖြစ်နေတယ် စံဆိုတာမျိုးကဟိုအထူးစံမဟုတ်ဘူးကွာဒီမှာစံလို့တော့ပေါ်ရပေါ်ရအာယုံလေးကိုပေါ်သေးလိုက်ပြီးတော့ဒီမှာရှုလို့ဇန်သဘောလေးကိုဖြစ်လာတာတိတိကျကျဖြစ်လာတာဒီမှာဇာနာဇာနာဆိုတဲ့အတိုင်းပေါ့လေတိတိကျကျနဲ့ကပ်ပြီးတော့ရှုတဲ့ဟာလေးဇာနာဆိုတာဇာမျိုးတွေနဲ့ရေးချပြီးတော့နာက်နဲ့ပတ်ရဇာနာဇာနာနာပေါ့လေနာက်ဆိုတာဇာလို့ခေါ်လိုက်တာဒီမှာ စံသဘောတိကပ်ပြီးတော့ရှိနေတဲ့ဟာလေးဒီတိုင်းအမှန်ရှင်းအမှန်ထင်ရှားပါဆိုတော့ဒါကလည်းပဲဓမ္မနှမျိုးရှိတယ်သူကအာရမဏုပနိဋ္ဌာန်နဲ့လက်ချုပ်ကနိဋ္ဌာန်တနည်းအားဖြင့်လည်းပဲသမထကံဥပဒနာကံတဲ့ဒါလေးတွေကတော့ပွဲလာတယ်ဓမ္မဒါလေးတွေပြီးကြတယ်အဲ့ဒါလေးတွေဒီလိုစပြီးတော့ပြောရအောင်စံဆိုတာကသူ့စိတ်တမှုကပ်ရရှိနာဟုခေါ်သည်တဲ့သူ့စိတ်ပြီးတော့ကပ်ရှိတဲ့သဘောကိုဓမ္မကံလို့ခေါ်တယ်အာရမဏစာယတိဥပနိစာယတိ သာနာဆိုတာကိုအာရမဏအာယုကိုဒါယတိဥပနိဒါယတိကြိုက်ရှုတိုင်းဝါသုတက်ဆက်ရှုတိုင်းဣတိထုတော်ဒါနာဇာမီဤအာယုကပ်ပြီးတော့ရှုတတ်တဲ့သဘောကိုပါဠိလိုဒါနဗမာလိုသံခေါ်တယ်ဗမာမှုတက်တဲ့နဲ့ဆိုလို့ရှိရင်အာယုရှုဆက်ဆက်ရှုတတ်တယ်ရှုဆက်ဆက်ရှုတတ်တဲ့သဘောဒါသံခေါ်တယ်ဒီအဲ့ဒါကိုပြောရမယ်ရှုစိတ်သမှုကပ်ရရှု သံခေါ်သည်သူဆိုင်သမှုသက်၍ရှုသံခေါ်သည်သူဆိုင်သမှုသက်၍ရှုသံခေါ်သည်ဟုတ်သံဃာလည်းပဲဓမ္မနှမျိုးရှိတယ်သူကအာရမဏုကနေတာ လွတ်လက်ကူပါလုတ်တာဇာဏမျိုးရှိအဲ့ဒီဇာဏမျိုးတွေကပထမဇာမျိုးသားကလောကီသမာပတ်ဇာကိုတတိုင်းစားကြည့်တဲ့အာယုန်တွေကိုသူ့ဆိုင်ရှိတာလို့အာရမဏုပလိတ်တာလို့ခေါ်တယ်အာရရာကောက်ကျဲမနဲ့ဘာလို့ဆိုင်ရှိနေကြရအာရမဏုနာကြီးမချောင်းရင်လူနာလုံးနာငယ်လုံးကြီးမြည်ပြီးတော့ စာကွဲသမိကွဲဆင့်ပြီးတော့အာရမတုပနိဗ္ဗာန်အာရမတုပနိဗ္ဗာန်အာရမဏဥပနိဗ္ဗာန်လားအာရမဏတတိုင်းဆိုင်ပြီးတော့အာယုန်တို့ကိုဥပကပ်ပြီးတော့ဇာနအဲမိအပြည့်အဝဇာနရှိတတ်တဲ့သဘောတတိုင်းဆိုင်ရဲ့အာယုန်တွေကိုကပ်ပြီးတော့အပြည့်အဝရှိတတ်တဲ့သဘောပါဠိလိုဇာနဗမာလိုသံခေါ်တယ်တတိုင်းဆိုင်ရဲ့အာယုန်တွေကိုသူ့ဆိုင်ရှိတတ်လို့အာရမဏုပနိဗ္ဗာန်လို့ခေါ် တထလက္ခဏာကိုသူစိုက်ပြီးတော့စိုက်ရှိတတ်တဲ့ဝိပဿနာမဲ့ဖို့လက္ခဏာနိဗ္ဗာန်ကိုခေါ်တယ်လက္ခဏာနိဗ္ဗာန်ဝိပဿနာနဲ့မဲ့ဖို့လက္ခဏာနိဗ္ဗာန်လို့ဒီလိုခေါ်တယ်ဝိပဿနာလည်းပဲဇာတမျိုးပဲဥပဒနာဇံခေါ်တဲ့မက်ကလည်းပဲဇာတမျိုးပဲကိုယ်လည်းပဲဇာတမျိုးပဲအခုတမှာမိမိရဲ့စိတ်ကိုအပြင်မထွက်စီရဘူးဆိုတဲ့အတိုင်းပေါ့ဒီစိတ်ထဲမှာပဲမှတ်သိပြီးအပြင်မထွက်ဘူးဆိုတာစိတ်ထဲလေးတွေလိုက်ပြီးတော့ရှုတော့ လမ်းသဘောမျိုးလေးတွေဒီမှာပါလာတာပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ဒီမှာသူ့ဆိုင်ပြီးတော့ကတ်ကတ်ရှိနေတာလေပထမတော့ဥပဒရတန်သဘောမျိုးလိုပဲဖြစ်လာတာနောက်ဥပဒနာဉာဏ်ကြီးဖြစ်လာတဲ့တော့ပေါ်ပြီးတော့ပြောက်သွားတာလေးပေါ်လိုက်ပြောက်လိုက်နဲ့သင်ရဲ့အာဟုဇရာမဟုတ်ပုံလေးတွေဒီဘောတိုက်ပြီးဖြစ်ပုံလေးတွေဒီမှာသူ့ဆိုင်ပြီးတော့ကတ်ရှိတဲ့သဘောလေးတွေဒီမှာပေါ်နေတယ်အမှန်တရားကြားနေတယ်တန်သဘောလေးသင်ကြားတယ်အဲ့တော့ဓမ္မဝိပဿနာဉာဏ်ကယုံနာတရားတို့ရဲ့မျက်စိရဲ့သဘောပဲဆိုတော့ လက္ခဏာ၃ချက်ကိုကပ်ပြီးတော့ရှုတတ်တယ်ဒါမှမဟုတ်လက္ခဏာနိဗ္ဗာန်လို့ခေါ်တယ်။ဒါဝိပဿနာကဝိပဿနာရှုမှုကမဲ့ကြမှာပဲသူကရှုမှုကိစ္စကြီးကြီးတာဖြစ်တော့အရိယာမဲ့လည်းပဲအဲမမြဲခြင်းရဲ့သဘောပဲခေါ်တဲ့လက္ခဏာ၃ချက်ကိုရှုရရောက်တာပါပဲ။ဖို့ကတော့နိရောဓသစ္စာခေါ်တဲ့အဲဒီနိရောဓသစ္စာရဲ့တစ်ခါလက္ခဏာပေါ့။မှန်ကန်တဲ့လက္ခဏာကိုစိုက်ပြီးရှုတာလို့ဆိုကိုလည်းပဲအဲလက္ခဏာနိဗ္ဗာန်လို့ခေါ်တယ် ပြီးတော့သူရဲ့ကိုကောက်လိုက်လို့ရှိရင်လက်ပြုပါလိမ့်တာဟာဝိပဿနာဉာဏ်နဲ့မဲ့ပုံကိုတကလက်ပြုပါလိမ့်တာနဲ့ဆက်ရပါတယ်ဒီတော့ဓမ္မကုသိုလ်ဆိုင်တဲ့ကြိုက်ရှိတဲ့ဇာဟာနှမျိုးကွဲသွားပြီအာရမတုပ္ပနိစ္စလက်ပြုပါလိမ့်တာလောကီသံတမပတ်ဒါတော့အာရမတုပ္ပနိစ္စဘယ်လိုမှတ်ပါ့ဝိပဿနာမဲ့ဖို့ကတော့လက္ခဏာနိဗ္ဗာန်တဲ့အဲ့ဒါခွဲထားတယ် အာရမဏုလက္ခဏုတဲ့နမူကွဲကြပြီတဲ့ဆိုရမယ်အာရမဏုလက္ခဏုနမူကွဲကြပြီအာရမဏုလက္ခဏုနမူကွဲကြပြီအာရမဏုလက္ခဏုနမူကွဲကြပြီ ရုပနိစ္စံကတော့သူကသူ့ကြည်ညောင်အာထုတဲ့ဇာဖြစ်တော့သူ့ကိုအရာအားလျော်စွာကြည့်တော့ပြောလို့ရှိရင်သမထဆံလို့ခေါ်တယ်အာရမဏုပနိစ္စံကအယူတူဘောအာရမဏဆံပါပဲဒီလိုရတာအဲ့ဒါကိုအရာအားလျော်စွာခေါ်လို့ရှိရင်သမထဆံနဲ့အာရမဏုပဆံဆိုတာနဲ့နိစ္စံဆိုတာနဲ့သမထဆံအတူတူပဲလက္ခဏဝနိစ္စံလည်းပဲဥပဒနာရှိတဲ့ယောဂီပုဂ္ဂိုလ်ကြီးကအရာအားလျော်စွာယူလို့ရှိရင်ပေါ့လေလက္ခဏဝနိစ္စံဥပဒ္ဒဝိပဿနာ ဝိပဿနာကံလည်းဒါပဲဆွဲပြီးတော့ယူကြပါတော့အဲ့ဒါဓမ္မသမထဇာဝိပဿနာကံနှမျိုးကိုဒီဆွဲပြီးတော့ယူတယ်သမထဇာဝိပဿနာနဲ့သမထဆိုတာတရမရထပ်ဆိုလို့ယူရတာသမထဇာဝိပဿနာဆိုတာဝိရပရတအတ္တနဲ့ယူရတာဝိပဿနာဝိပဿနာဆိုတာဝိပဿနာဌာနက မထတာဝိပဿနာနဲ့နှစ်တန်သူ့အမည်တဲ့သူ့အမည်ဆိုတာသောသပိုင်းကပြောခဲ့တဲ့အာရမဏုပနိစ္စလက္ခဏာနိစ္စရဲ့အမည်ပေါ့သမထဇာကအာရမဏုပနိစ္စဝိပဿနာဇာကလက္ခဏာနိစ္စနဲ့အဲ့ဒါကိုပြောတာကျဲအဲ့ဒါကိုပြောရမယ်သမအဲသမထဇာဝိပဿနာနှစ်တန်သူ့အမည်သမထဇာဝိပဿနာနှစ်တန်သူ့အမည် သမထသာဝိပဿနာမတာသူအမိဟုတ်နားလည်သွားပြီနော်အခုဘုန်းကြီးတို့ဘာသာအားထုတ်နေတာတော့ဘာသာဉာဏ်ရဖို့အားထုတ်တာတော့သမထဉာဏ်ရဖို့အားထုတ်တာလားဝိပဿနာဉာဏ်ရဖို့အားထုတ်တာလား ဝိပဿနာရဘူးဝိပဿနာဆံပြည့်စုံသွားရင်ဘာသာဖြစ်ပေါ်လာမလဲမေတ္တာနဲ့ပူဇာဖြစ်ပေါ်လာဟုတ်တယ်မလားအဲဒီမေတ္တာပူဇာလည်းပဲလက်ခုပါလိမ့်စာမှာပဲမေတ္တာနဲ့ပူဇာနဲ့ဒါကြီးဖြစ်ပေါ်လာတယ်ဒီပထမပိုင်းတော့မေတ္တာပူဇာဘောလူကြီးသာနာမှာအဲဖြစ်ပေါ်လာဖို့ညာရှိပိုင်းအနေနဲ့ပေါ့ဒီမဲ့ရရှိပိုင်းအနေနဲ့အခုဥပဒနာဆံဒီမှာအထောက်နေရတာဟုတ်တယ်မလားအဲ့တော့သူတို့ရဲ့ဌာနစိတ်ကဘာ ဘယ်လိုသုံးလဲသမထသံဥပဒနာကံခြားလာကြတာသမထသံကတော့အာယုန်တစ်ခုထဲမှာစိတ်ကလေးပြင်းပြင်းအောင်လို့ဒီမှာရှိနေရတယ်ဆိုကြပါစို့ဘုန်းကြီးတို့လောကီသမာဘဇာရလို့တဲ့ပုဂ္ဂိုလ်များဟာသူ့ကွယ်အာယုန်တွေကအမျိုးအမျိုးအမျိုးမျိုးရှိတယ်ကတိုင်းပြည့်နေပြီဆိုတာကတိုင်းအာယုန်တွေဆိုတာရှိတယ်ပထဝီကတိုင်းဆိုကြပါစို့ပထဝီဆိုတာသမင်္ဂလာဘောဒီအဝိုင်းဝိုင်းအဝိုင်းဝိုင်းလောက်ရတယ် အဲ့တော့မှရှိပါတယ်ပထဝီပထဝီရိုးရိုးလို့ရှိတယ်ဒီပေါ်မှာပဲစိတ်ကလေးစိုက်ထားရတာတရားတော်စိတ်တွေသွားလို့ပြန်ဆွဲကြည့်ဒီပေါ်မှာစိုက်ထားဟုတ်လားအဲ့လိုကတိပညာပေါ်မှာသူ့ဆက်ပြီးတော့ရှုတာသူ့ဆက်ပြီးတော့ရှုလို့ရှုရအောင်လေးဥမာစိတ်ကလေးရတယ်ဥမာစိုက်ကြတယ်အာယုနဲ့စိတ်နဲ့တသားတည်းလို့ဖြစ်တာဒါစိတ်ငြိမ်သွားအာယုတစ်မျိုးတည်းမှာစိတ်ငြိမ်အောင်လုပ်တာကသမထကံခေါ်တယ်သမထကံအာယုမျိုးမျိုးမဟုတ်လိုက်ပြီးတော့ရှုလို့မလုံးဘူးသူကတော့တစ်မျိုးတည်းပဲစိုက်တာ ပထဝီကတိုင်းရှိတဲ့ကွယ်ပထဝီကတိုင်းမှာပဲအာဘောကတိုင်းရှိတဲ့ပုဂ္ဂိုလ်လည်းအာဘောကတိုင်းပဲဘုရားမှာဘုရားကုံတော်အာဟုတဲ့ပုဂ္ဂိုလ်လည်းဘုရားကုံတော်တစ်ခုတည်းပေါ့လေဒါတော့မေတ္တာပွားတဲ့ပုဂ္ဂိုလ်လည်းမေတ္တာရဲ့အာယုဖြစ်တဲ့တတ္တဝါတစ်ခုတည်းပဲလားစိုက်ပြီးတော့ရှိနေရတာအာယုတစ်ခုတည်းမှာစိတ်ကူးကြည်ညောင်လို့နေရတာသမထဆံခေါ်တယ်ကြည်ညောင်လို့လို့သမဘတ်တွေရလာလို့ဆိုတော့သမထဆံဖြစ်တယ်ဒါတော့ယုံနာတဘာဝယုံနာရဲ့တဘာဝလက္ခဏာတဏှာလက္ခဏာပေါ့လေ အဲ့ဒါတွေကိုရှုတာကလက္ခဏုပန်ဥပဒနာသံတဲ့အခုဓမ္မဝမ်းပိုက်ကိုစိတ်ဆိုင်ထားတာစိတ်ကြည့်ရှင်းလိုက်တဲ့အခါကျတော့ပေါင်းတယ်လားပေါင်းတာအပြောဖို့သဘောကတော့တောင့်တဘောရှင်းတဘောလှုပ်တဘောပဲဝါရောရဲ့သဘာဝလက္ခဏာထောက်ကံတောက်ကျိုးရောကျိုးတူဆိုတာထောက်ထားတာကန်ထားတာဒီသဘောလေးတွေပဲပေါင်းတယ်လာတဲ့အခါမှာတောက်ကျင်းတဲ့သဘောလေးအမှန်သိကြတာပဲလူကြည့်တဲ့ဘောလုံးနဲ့လူထိုးထည့်လိုက်တဲ့အခါကျတော့တောက်နဲ့တောက်နဲ့ခါတဲ့လှုပ်လှုပ်ရှားရှားနဲ့ပြက်လာတာ ဒီကျတဲ့ဘောလုံးဖောက်လိုက်တဲ့အခါကျတော့ရောပြီးတော့ရေပြီးတော့ရေချပြီးတော့ကြာပါတာပဲပြင်သွားတဲ့အခါကျတော့ရော့နေပြီးရေပြီးတော့ကြာတာထောက်တာတောက်ကျရော့ကျတယ်မီးတဲ့ထောက်ထားတာဆန်ထားတာတောက်ကျတာရော့သွားတယ်ဒါဝါယောဝါယောဖုတ္တဘာယောရဲ့သဘာဝလက္ခဏာတွေရှိတယ်အဲ့ဒီသဘာဝလက္ခဏာတွေအစကအဆုံးတရားရေကလေးဖောက်စားစားပြီးတော့ဖောက်ဆုံးတယ်သူစားပြီးတော့မှကတ်တယ်အဲ့ဒါဆန်တယ်သူစိုက်ကိုက်ပြီးတော့ဟောဒီမှာတောက်ကျတုံချတဲ့သဘောကြီးဒါလေးသိတာ ပြီးတော့ဟောင်းတာလေးသလာပြီးတော့သုံးသတော်တာသိတော်တာသမယလက္ခဏာသိသွားတာသဘာဝလက္ခဏာရောသမယလက္ခဏာရောအဲ့လိုသိသွားတာသူ့ဆိုင်ပြီးတော့စက်ပြီးတော့ရှိလို့သိသွားတာလေအဲ့ဒါဥပဒနာသံတဲ့ဟုတ်လားဥပဒနာသံပြီးတော့ပေါ်ပြီးတော့ကြောက်ကြတာလေးတွေသိလာမယ်ပေါ်လိုက်ကြောက်လိုက်ဆင်းရတာလေးအကုပြမပုံလေးတွေဒီလိုတိုင်းကိုဖြစ်ပုံလေးတွေသိသိလာတာအစုကအာယုံရဲ့ ဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားဘူးပေါ်လိုက်ကြောက်တဲ့ဆင်းရဲဘူးဒီလိုပဲဖြစ်ပုံလေးတွေပဲအမြဲဆင်းရဲသဘောပဲခေါ်တဲ့လက္ခဏာ၃ချက်ဒီကလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာ၃ချက်ဒါလည်းသူတိုင်းပြီးတော့ရှုတဲ့သဘောတော်ဥပဒနာကံလို့ခေါ်တယ်နားလည်ကြပြီနော်ဒီဝေယုံကရှုလို့ကသမထကံခေါ်သည်တဲ့စိတ်ဒီဝေယုံဒီဝေယုရရင်ပြရှုနေတာကသမထကံခေါ်တယ်တဲ့ လက္ခဏာ၃ရပ်ရှုကြည့်မှဝိပဿနာခေါ်သည်တဲ့ယုံနာသဘာဝနဲ့အတူသူတို့ဖြစ်ပေါ်ပြီးတော့ကြွယ်ကြောက်သွားကိုခေါ်လိုက်ကြလိုက်နဲ့ဆင်းရဲကိုဒီဘက်တိုက်ကိုဖြစ်ကုန်လေးတွေဒီရှုရတာဝိပဿနာကခေါ်တယ်တဲ့ပြောရတာဆိုရမယ်ဒီယုံယုံပြာရှုလေကသမထဇံခေါ်သည်ဒီယုံယုံပြာရှုလေကသမထဇံခေါ်သည်ဒီယုံယုံပြာ ရှုလေကသမထသံခေါ်သည်လက္ခဏာ၃ရာသုတိမှဝိပဿနာခေါ်သည်လက္ခဏာ၃ရာသုတိမှဝိပဿနာခေါ်သည် လက္ခဏာ300သုတိမှာဥပဇံခေါ်သည်ဒါသမထနဲ့ဥပဒနာတွေကကွဲရပါပဲ။သမထဆိုတာစိတ်ကလေးပြင်းအောင်အာထုတ်တာသမာဓိပြင်းအောင်အာထုတ်တာသမထနည်းတဲ့။ယုံနာသဘာဝနဲ့အတူ သူတို့ရဲ့မမျက်စိရဲ့သဘောပဲကိုရှိနေအောင်အာထုတ်တာကဥပဒနာလီတဲ့အခုဒီမှာအာထုတ်နေတာပါဟမ်ဥပဒနာလီဟုတ်လားမလားဓမ္မပြည့်လည်းပဲသမာဓိပြည့်အောင်အာထုတ်တာသမထလီပေါ့ညာပြည့်အောင်အာထုတ်တာဥပဒနာလီဒီမှာညာပြည့်အောင်အာထုတ်တာမလားအဲဒီလိုမျိုးနဲ့စိုက်ထားတာပေါ့ဒီပြင်တယ်ဖောင်းတယ်တိုင်ပြီးတော့အခြားခြားပေါ်ရလေးတွေပေါ့ဒီမျိုးစုဖြစ်တာလေးလိုက်ပြီးတော့ကြည့်ရတာဒါညာမဲ့ကိုယ်တည်းကအောက်ဆုံးမျိုးမျိုး ဝေဒနာတွေစိတ်တိုင်းတွေလိုက်ပြီးတော့ရှိနေတာဒါညာမဲဒီတော့မြင်မှုကြောင့်ဝင်စားကြည့်တဲ့သဘောဝိညာဉ်တွေလိုက်ပြီးတော့ရှိနေတာဒါညာမဲအယုံတစ်မျိုးတည်းပုံရှိညာကြည့်တဲ့အာယုံကရုပ်နာအာယုံတွေအဲ့ဒါလိုက်ပြီးတော့ရှိတာဒါညာခေါ်တယ်သမထကတော့အယုံတစ်မျိုးတည်းမှာစားပြီးတော့ငြိမ်းပြီးတော့နေလို့ရှိစိတ်ကောင်းတာသမထပြောသမာဓိပြောအထုတဲ့ပုဂ္ဂိုလ်ကနည်းနည်းလေးသမာဓိရလာလို့ရှိရင်သူလူသူလူလူလူလူသူလူသူလူနဲ့သိကောင်းတာသူကအဲ့ဒီမှာတကယ်စားပြီးတော့ကြာတယ်ဘယ်မှမပြေဘူးကောင်းတယ်ဒါတော့ သမထာနည်းနဲ့အားထုတ်တဲ့ပုဂ္ဂိုလ်ဟာဒုက္ခနဲ့ပြီးတယ်လို့ပြောတာဒုက္ခနဲ့ပြီးတယ်ဆိုတာချမ်းသာဖြစ်တယ်လို့ပြောတာပေါ့အဲဒီမှာတစ်ခါတည်းဝတ်ပြီးတော့တသိမ့်လို့သမင်းမျိုးတသိမ့်လို့နဲ့ကောင်းပြီးတော့ခါနေကြတယ်နာအမှန်ချမ်းသာတာဝိပဿနာကတော့ဒီလိုပုံဘူးသူကတော့သင်တဲ့အာယုတစ်ခုကြိုင်ပြီးတော့အစ်ပေါ်ရပေါ်ရလေးတွေပေါ်ရဲလိုက်ပြီးတော့ရှိပါတယ်။တဏှာလည်းမဟုတ်ဘူးသူကပေါ်ရပေါ်ရလေးဒီကမှထိုင်နေတဲ့အခါမှာဖောင်းသူရှင်လိုက်တာ ဆိုလိုထားပြီးတော့အခြားအာယုထုမရှိရင်မရှိလို့ရှိရင်စိတ်ကလေးတရားတော့မပြေရအောင်ဆိုပြီးတော့ဒီမှာစိုက်ထားတာအာယုထုရှိရင်သူ့ကိုသောတာအခုဓာတ်ဒီလိုက်ပါအခုဓာတ်ဒီလိုက်မှဓမ္မအမျိုးမျိုးလုံလာတဲ့အမျိုးမျိုးသိမှာကိုလုံလာတဘာဝအမျိုးမျိုးသိမှာကိုဒါမှပညာခေါ်တာတဏှာနဲ့စိုက်နေလို့ရှိရင်ပဲပညာဟုတ်ပါမလဲသူနဲ့ကုတ်နေတဲ့ပုဂ္ဂိုလ်ကအကျဉ်းမကွယ်ဘူးဆိုလို့ရှိရင်ဘယ်ဘုဒ္ဓကြရပါလဲကြားနေကြပါလိမ့်မယ်အတွေ့အကြုံကိုကျေလို့ပေါ့သို့တော့ဒီနေ့က အပြင်မထွက်တော့ဆန်းတော့ဆန်းတာပဲသူကကမတော်ရတော့တက်တာပဲတရားဒါသမထတက်တဲ့အာရုံတဲ့ပုဂ္ဂိုလ်ကတော့အိမ်နဲ့ကုတ်နေတဲ့ပုဂ္ဂိုလ်နဲ့တူတယ်ဆန်းတာဘာမှအတွေ့အကြုံမရှိဘူးလားဒုပဒနာအာရုံတာကတော့ဒီလိုမဟုတ်ဘူးသူကအိမ်ထဲကနေပြီးတော့အပြင်ထွက်အတွေ့အကြုံတွေများအောင်ဆိုပြီးတော့လေ့လာတယ်တဏှာမှာတဏှာသူရကသူရသင်္ဓုကတဏှာတဏှာတဏှာဟောလေ့လာလေ့လာတော့ဒီမှာအတွေ့အကြုံတွေများလာတာယောဂီလည်းဒီတိုင်းပဲ သင်လည်းအာယုံထားပြီးတော့ဒီမှာမှတ်နေတာပူရလေးပေါ့ပူရလေးလိုက်မှတ်ပူရလေးပေါ့အိဒါလေးမှတ်ရာဒါလေးပေါ့ရာဒါလေးလိုက်မှတ်လိုက်ညောင်းတာလေးပေါ့ညောင်းတာလေးလိုက်မှတ်လိုက်ပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ဒီမှာမှတ်နေတာဒီမျိုးတွေမဟုတ်အမျိုးမျိုးပဲပူလိုက်ပူလိုက်တောင်းလိုက်တင်းလိုက်ဆုံးလိုက်ညောင်းလိုက်ညာလိုက်တိုက်လိုက်ဆဲလိုက်ဆဲလိုက်ညွှန်လိုက်ကြားလိုက်နားလိုက်စားလိုက်ဆီလိုက်ကျူးလိုက်ကျွေးလိုက်စားလိုက်တောင်းလိုက်မဲလိုက်သွားလိုက်နားလိုက်စားလိုက်ဆိုတာဒီမျိုးတွေမှာအမျိုးမျိုးပဲအဲ့ဒါပြင်ညာပညာဆိုတာဖွဲ့မှပညာရတာမထွက်ဘဲနဲ့ပညာမရဘူးအခုဒီမှာပညာရအောင်လုပ်နေတာ သင်နဲ့အာယုထားပြီးတော့ပေါ်ရပေါ်ရလေးတွေပေါ်သေးလိုက်လို့ရှိတယ်။သူ့တွေတော့ဟောယုံနာတဘာဝတွေရှိတယ်။တောင်းတဘာဝ၊တင်းတဘာဝ၊ဆုတ်တဘာဝ၊မာတဲ့တဘာဝ၊ပြည့်ညင်းတဲ့တဘာဝ၊ပူတဲ့တဘာဝ၊အေးတဲ့တဘာဝ၊အကြီးကျော်တဲ့တဘာဝ၊ယူရှိတဲ့တဘာဝ၊စိတ်ကတဲ့တဘာဝ၊လှုပ်ခဲတဲ့တဘာဝ၊ညင်တဲ့တဘာဝ၊ကြားတဲ့တဘာဝ၊မြစ်တွေ့တဲ့တဘာဝ၊ကြားတွေ့တဲ့တဘာဝကောင်းဆုံးအမျိုးမျိုးခံစားတဲ့တဘာဝသုံးမျိုးလို့ကိုယ်ရမှာလေဒါတွေသိလာနေတာအဲ့ဒါပညာလေးသူ့တဘာဝရသူ့တယ်သူ့ရဲ့ကြောင်းကျိုးဆက်နွယ်ပုံလည်းသူ့တယ် သူတို့ရဲ့မြဲပုံလေးတွေပြုတယ်အာကုဇရာမောပုံလေးသူသဘောတိုင်းသူသူတယ်လို့ပြုတာအဲ့ဒါဉာဏ်လေးဉာဏ်လေးကလားဥပဒနာကြီးဖြစ်လာတာဒီကတချို့ကပြောကြတယ်ဆင်းတယ်လေဒီမှာကိုယ်ရဲ့တိုင်ကပေါ်ရည်ကိုပေါ်သေးလိုက်တယ်ဒီအပင်လေးအာရုံထားပြီးတော့မှတ်တယ်ပင်လေးအာရုံဖတ်ရတယ်မရှိပါဘူးဗျာတကယ်ဒီအခြားကပေါ်ရည်တိုက်မှတ်နေရတာသုံးနိုင်ဒီနေရာနဲ့စိတ်ကလေးကတိုက်မဲ့ကြံလို့ရှိတယ်ဘယ်ကရတာလိုက်မှလဲပူတာလိုက်မှလဲအေးတာလိုက်မှလဲ တောင်းတာတင်တာလောက်တာလိုက်မှလိုက်ပြီးထားတဲ့အာယုန်ကူတဲ့မရတဲ့မရှိပါဘူးသူတို့လိုက်မှနေရတာနဲ့အချင်းကုန်လို့ပြီးကြတယ်ကြည့်ကြည့်တချို့ကလည်းဆက်စားတဲ့ပုဂ္ဂိုလ်တွေဒီမှာညာရောက်အားထုတ်တဲ့အခါကျတော့ပေါ်ရပေါ်ရလေးတွေလိုက်မှရမယ်ဆိုတော့ငါကသူတို့ရထားတဲ့သမာဓိတွေကဒီရောက်တဲ့အခါကျတော့ပြည့်ပြည့်ပြီးဖြစ်သွားတယ်ပေါ်ရပေါ်ရလေးတွေခုတ်ခုတ်ခုတ်ခုတ်ပြီးလိုက်မှနေရတယ်ဒါသမာဓိငါရထားတဲ့သမာဓိပြည့်တယ်ဒီရောက်သမာသမာဓိပြည့်တယ်ဆိုပြီးတော့ယောဂီတွေကပြောကြတာသမာဓိရဲ့ခြားနာချက်ကိုမကြည့်ဘူးပြီးတော့သင်္ခါရဲ့ အဲဌာနချက်ကိုမတူဘူးတပ္ပထလုံငန်းတက်တယ်လားဥပဒနာလုံငန်းတက်တယ်လားဥပဒနာလုံငန်းလားဆိုတာဌာနချက်မတူဘူးသမာဓိကသူကလူမျိုးရှိတယ်ဥပဒနာသမာဓိခဏိကသမာဓိအဲ့တော့ခဏိကသမာဓိဆိုတာကအာယုန်ကိုပေါ်ကိုင်းမှာကြောက်ရတဲ့ပြီးတော့လိုက်မှလို့အဲ့ဒီအာယုန်ထဲမှာတပွဲတို့တပွဲတို့ပေါ့ဒီစိတ်ကလေးရှိရှိပြီးတော့သွားတယ်အဲ့ဒါခဏိကသမာဓိခေါ်တယ်အဲ့ဒီကနဥပဒနာသမာဓိတို့ခဏိကသမာဓိတို့ပြည့်စုံသွားလို့ရှိရင်အာယုန်နဲ့ ကိုကိုအလိုရှိတဲ့အာယုနဲ့သာအာယုနဲ့တခါတည်းကိုတခါပြည့်ဝင်သွားတယ်စိုက်ဝင်နေတယ်လို့ဖြစ်နေတာပေါ့လေမသမထအားထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲသမထဇန်ထဲမှာပေါ့လေသမထအာယုထဲမှာပေါ့တခါတည်းကမစိုက်ဝင်နေတာပတိကတိုင်းအားထုတ်တဲ့ပုဂ္ဂိုလ်ကလည်းပတိကတိုင်းထဲမှာပေါ့လေအဲပရိပါကနမိတ်တွေပေါ့လေပရိပါကနမိတ်တွေကျင်းပြီးတော့အာယုနဲ့စိတ်နဲ့တသားလေးလို့ကြတယ်ဖျားလာအောင်လို့အဲ့ဒီတည်းရောက်နေအဲ့ဒါအပ္ပဒသမားကြီးခေါ်တယ်ဘယ်မှမပြင်းဘူးလေရင်တဲ့ခန်းထဲမှာပြောင်းလိုက်ပြီးထွန်းထားတယ်ငြိမ်းပြီးတော့နေတာအဲ့ဒါအပ္ပနာသမာဓိခေါ်တာ ဥပဒကသမารိယနေဆိုတစ်ဖြစ်တည်းရတာအပနာသမารိဆိုသံသမารိတွေပါပဲခုနလောကိကသမารိတွေအခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာပေါ်ရပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့ရှိနေတာရှိရအောင်ဒီမှာစိတ်ကလေးကမှတစ်ကြိမ်ကြတစ်ကြိမ်ကြတစ်ချက်ကြတစ်ချက်ကြအောင်ဒီမှာသူရှိနေကြတယ်အဲ့ဒါခဏိကသမารိခေါ်တယ်အာယုန်တိပေါ်ကိုက်မှာအကြောင်းရဆိုင်ပြီးတော့လိုက်မှလို့ဒီထဲမှာစိုက်စိုက်ပြီးတော့ကြာတယ်ဒါခဏိကသမာဓိဆိုတယ်အဲ့ဒီခဏိကသမာဓိရင့်ကျက်ပြည့်စုံသွားလို့ရှိရင်ဆက်ကလေးအငိမ့်တာနိဗ္ဗာန်လဲဆိုဒီမှာဆက်ရောက်သွားတယ်အဲ့ဒါအပ္ပနာသမာဓိဖြစ်သွားတယ် မဲ့သမားကြီးကိုသမားကြီးနဲ့အပ္ပနာသမားကြီးဖြစ်တာပဲအဲ့ဒီအပ္ပနာသမားကြီးဖြစ်ဖို့ရန်အတွက်ဒီမှာခဏိကသမားကြီးနဲ့ကြည့်ရှိရတာအခုဒီမှာညာပြအောင်အားထုတ်တဲ့အခါမျိုးမှာဇံမရတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်ကိုယ်နဲ့ဆိုင်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့တွဲတွဲနေနေရှိလို့ရှိအောင်လို့မှာစိတ်ကလေးတွေမှာတွဲရှိပြီးရုပ်သေးရှိရှိသေးတယ်အဲ့ဒါခဏိကသမားကြီးခေါ်တယ်ခဏိကသမားကြီးရှိတော်ရတာအဲ့တော့သမားကြီးရဲ့ခြားနာချက်မသိတော့ အာယုတစ်မျိုးတည်းမှာစိုက်နေမှသမာဓိလို့ဒီလိုထင်ထားတာကိုအဲတော့အာယုအစ်ပေါ်ရပေါ်ရလေးတွေလိုက်ပြီးတော့ရှိရတယ်ဆိုတော့ဒါသမာဓိလားဘယ်နဲ့လဲတစ်မျိုးတည်းစိုက်ရတာမရှိဘူးဟိုခုံကြီးခုံနဲ့ပဲဒီဒီကကြံ့နေနေတယ်ဆိုတာဒီလိုသူတို့ကနားမလည်ပါဘူးလေဘူပါကြတယ်သာတတ်တဲ့ပုဂ္ဂိုလ်များတော်မှဟာသမာဓိမရပါဘူးရတာဒီစိတ်ကလေးဖြစ်လိုက်သုံးလိုက်လာတိုက်ပါသုံးလိုက်ပါဘူးကညီးကြတယ်ဆံပါလေစိတ်တွေထွက်တာလည်းလိုက်မှလည်းညီးကြတယ်ကလားဒါသမာဓိလားပေါ့ဒီကနေ့ ဘုန်းကြီးတို့နောက်နိုင်ငံကနောက်နိုင်ငံသားတယောက်ဘုန်းကြီးကမတရားလာဘူး။ဂျာမန်ဘုန်းကြီးတို့ကဘုရားဘာသာဘုန်းကြီးတို့ကသူကလည်းကသမထတရားတွေအထုတ်ခဲ့တယ်တော်တော်လေးအရှင်ရတော်ရကောင်းပါနောက်မာတိဆရာတော်ဘုရားအဲဒါဟောပါတာခံယူရတယ်မလားအထုတ်တယ်ပေါ်ရပေါ်ရလေးပေါ်ကျဲလိုက်ပြီးဖြိထိုင်းလာဖြိထိုင်းတော့တရားအစစ်ခံတယ်သူ့ငကိုယ်တော့ကစိတ်ဟာအာယုကူထဲမှာစိုက်ထားလို့ရတယ်ဘယ်လိုခုလို့မရဘူး ဒီရောက်မှသမားကြီးကိုပြတ်သွားတယ်တဲ့ဒီရုပ်ရောက်တာဟုတ်တယ်။ဒါနဲ့ဘုရားကြီးကဆရာတော်ဘုရားကြီးကခွဲပြတယ်သမာဓိဆိုတာဒီမျိုးကြီးရဲ့ပဗနာသမာဓိနဲ့ကိစ္စတမာဓိပဗနာသမာဓိဆိုတာအဲဒီခွဲမှာတစ်စင်းနဲ့ကြနေအောင်လုပ်ရတဲ့ဟာကပဗနာသမာဓိခေါ်တယ်။အခုတော်ကြီးအစကအာထုလို့ရရှိတဲ့သမာဓိကပဗနာသမာဓိခေါ်တယ်သမထသမာဓိခေါ်တယ်အခုဒီမှာကဥပဒနာသမာဓိအဲခိကသမာဓိခေါ်တယ်ခိကသမာဓိဥပဒနာသမာဓိဒီလိုပါပဲ။ အာယုန်နဲ့ပေါ်ခဲ့ပေါ်ခဲ့မှလိုက်ပြီးတော့သုံးနဲ့စိုက်ပြီးတော့ဒီမှာသုံးသုံးရရှိရတာရှိရအောင်ဒီမှာသူကလေးကဒီမှာကြာကြာမသွားဘူးလားတပွဲတို့တပွဲတို့ဒီမှာသူကြီးနေနေဘူးလားအဲ့ဒါသီလဓမ္မကြီးဆိုတယ်ဒါသီလဓမ္မကြီးလို့ထူတော်လားအတိတ်တွေပေါ်ရလေးတွေပေါ်ကျလိုက်ပြီးတော့ကြည့်တဲ့အခါကျတော့ဓမ္မသူကလေးတွေစိုက်ဆိုင်ပြီးတော့ကြာတာတွေ့တယ်မလားအတွေ့ပါတယ်အဲ့ဒီမှာဒီသဘောပေါက်သွားတာဩသူကဓမ္မကြီးကဒါကိုအဲ့ဒီကိုတော့ရတဲ့သိချင်တာဟုတ်ဘူးသူကစာကိုဒီမှာကောင်းကောင်းရေးနိုင်တယ်ကောင်းကောင်းကြည့်နိုင်တယ်ကျန် ကျမ်းဂန်တွေပါဒီပြုနေတဲ့ပုဂ္ဂိုလ်ကြီးတယ်ဒါပေမဲ့လက်တွေ့ရမှာပြီးတော့ဆက်တယ်အခုဘဝကြီးမှာလည်းဒီတိုင်းပါပဲကျမ်းဂန်တွေတဲ့ပုဂ္ဂိုလ်တွေများပါလားတရားလာအထုလိုက်လို့ဒီဘက်မှာကိုခုံဒီခုံးနဲ့လိုက်မှလည်းဒါသမารိလားဒီလိုသောဒနာကြတယ်အပြစ်တွေကြတယ်အဲ့တော့ဓမ္မခဏိကသမာဓိထူထောင်တာလို့ကောင်းသဘောပေါက်ရမယ်။ပပနာသမာဓိကသမထသမာဓိလားဆိုအာယုန်ကျဲမှာစိုက်တာကရှင်းလိုက်တော့နေတယ်။ခဏိကသမာဓိကယုံနာအာယုန်တိပေါ်တဲ့ပြစ္ဆုတ်ပံကြကြလိုက်ပြီးတော့တပွဲလို့တပွဲလို့စိတ်ဆူဆူမှုယူရတာ ဝိပဿနာသမာဓိလို့ခေါ်တယ်ဝိပဿနာကိစ္စသမာဓိထူထောင်တာလို့အဲ့ဒါကောင်းတဲ့သဘောပေါက်ရနော်အဲ့လိုဝိပဿနာသမာဓိထူထောင်တဲ့အခါမျိုးမှာကနာယုံနာပေါ်ခဲ့ပေါ်ခဲ့လိုက်ပြီးတော့ရှိရဝိပဿနာဉာဏ်ကြီးဖြစ်လာတယ်ယုံနာနေကွဲသိလာတယ်ယုံနာကြောင်းကျိုးတွေသိလာတယ်အဲ့ဒီအပိုင်းလောက်ကတော့ခဏိကသမာဓိပိုင်းဝိပဿနာသမာဓိပိုင်းလောက်ပဲရှိပါလိမ့်မယ်နောက်တော့ရှိရအာယုံရဲ့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံလေးတွေပေါ်လိုက်ကြလို့ဆင်းရဲပုံလေးတွေဒီဘောတိုင်းဖြစ်ပုံလေးတွေဝိပဿနာဉာဏ်ကမှဖြစ်လာပြီ ဖြစ်လာပြီဓမ္မအဲ့ဒါပထမသံသဘောမျိုးပေါ့တောက်တဲ့ကတောက်ကြတယ်ဝိကသပိပိဒုက္ခနဲ့ပထမဇာနာဥပဒံလေးကဝိရတိဆိုတာပေါ့ဒီဝရဏတရားတွေအာဟုတုတွေမှာပြည့်စုံပြီးတော့ကြံဒီမှုတဏီအာယုနဲ့အာယုနဲ့သိအောင်လို့ချိန်ရသေးတဲ့ဝိတ္တလေးပါနေတယ်ဒါတော့အာယုပုတ်တဲ့တကယ်လို့ဖြစ်နေတဲ့ဝိသရာတုတ်တဲ့သဘောလေးနဲ့ပါနေတယ် ဒီဝဒနာတွေကင်းပြီးတော့ခုနစိတ်နဲ့စိတ်နဲ့ငြိမ့်ငြိမ့်ငြိမ့်အောင်ပီတိလေးတွေပါလာတယ်ပီတိလေးတွေဖြစ်လာတဲ့အခါကျတော့စိတ်နဲ့စိတ်နဲ့ကောင်းနေတဲ့ဟောဒီသဘောလေးတွေပါလာတယ်ကျူရအာရုံလေးပေါ်မှာတကားတဲ့စိတ်ဆက်ပြီးတော့ကြာနေတဲ့ဣဒက္ခရာသဘောလေးတွေပါနေတယ်ဝိတ္တကောဝိသရာရောပီတိရောဒုက္ခရောဣဒက္ခရာရောဘောဥပဒနာဉာဏ်ဖြစ်စာဥပဒနာဉာဏ်ဖြစ်စာမှာအဲ့ဒီသံဃာ၅ပါးဒီမှာပါနေဝိတ္တကလည်းပဲဇာတ်ဇာတ်တစ်ခုပဲ ဇိုင်ငါတစ်ခုပဲဝိသရာလည်းဇိုင်ငါတစ်ခုပဲနိဗ္ဗိအားလည်းပိဋိယလည်းဇိုင်ငါတစ်ခုပဲခုနစိတ်စိတ်စိတ်နဲ့ကောင်းနေတဲ့ဒုက္ခတွေကလည်းဇိုင်ငါတစ်ခုပဲကြည့်ရအောင်လို့မှစိတ်ကလေးစိုက်ကြနေတာလည်းဒါလည်းဒီဘက်ကလာခေါ်တဲ့ဇိုင်ငါတစ်ခုပဲဇိုင်ငါငါးပါးတော့ပြည့်စုံတယ်ပထမဇာန်သဘောမျိုးဖြစ်ဥပဒနာပထမဇာန်ဖြစ်လာတာကအဲ့ဒါဒီတွေ့နေတာကယောဂီရတယ်အဲ့ဒါလေးတွေတွေ့လာတဲ့အခါကျယောဂီကအောင်တယ်ဝေဒနာတွေပါတယ်လုပ်ပြီးကောင်းတယ်သဘောကျဒါလေးတွေထက်ကရကကောင်းနေတယ်တွဲပြီးတွဲပြီးတွဲပြီး တက္ကရာကကောင်းကျင်တော့အဲ့ဒါကြီးညော်ပြီးတော့ယောဂီကလုပ်တယ်စိတ်ထဲမှာတမြုပ်မြုပ်နဲ့ပေါ့အဲ့ဒါလေးစွဲပြီးတော့နေတာဒီမတည့်ဘူးဒီအာမထုတ်တော့ဘူးဒါလေးစွဲလာနေပြီတမအဲ့ဒါအတွင်းရက်တယ်ခေါ်တယ်ထည့်ရက်တယ်ခေါ်တယ်ရှိမှကောင်းကျင်တာယာဆိုအထက်ရနေပြီတဲ့အဲဒီအပိုင်းကတော့ထည့်ရတာသိမထင်ရှားသေးဘူးလေအောင်ပฏิပတ်တာကိုစာကြည့်တယ်တရားရတာဒီတွေ့တဲ့အခါကျမှထည့်ရတယ်ဆိုတော့သိရှင်းနေတာအဲ့ဒါမှအဲ့ဒါထည့်ရတာဇန်တရားဖြစ်တဲ့အာထုတဲ့အခါမှာဇန်နဲ့ဇန်နဲ့မှနင့်နေတာအဲ့ဒါထည့်ရတာ ဇာတိရှင်းရှင်းပါပေါ့အခုလိုဥပဒနာတရားအထုတ်တဲ့အခါမှာဥပဒနာဇာတိဖြစ်လာပြီဆိုလို့ရှိရင်အခုလိုချင်းမြစ်တရားတဲ့ပီတိတို့သာသာတဲ့ဒုက္ခတို့ဒီနေတဲ့ဧကဂရာတို့ပေါ့လေအဲ့ဒါဒီဖြစ်လာလို့ရှိရင်ဒါဒီသိသဘောကျတာရဲ့ဒီကသဘောကျတာအထက်ရက်ပြီအထက်ရက်လို့ရှိရင်အထက်အထုတ်ရမှုတခါတည်းသွတ်ဆုပ်သွားပြီမတက်တော့ဒီသွားတဲ့အခါမှာသက္ကတာသာလေးတွေတွေ့တော့ခီးရလည်းမောပန်းနာနဲ့ဝင်အနာဆိုညနေတော့ခီးမကျင်တော့တယ်လို့ပေါ့လေမတွင်တော့ရုံနေမဟုတ်ဘူး ဘေးရမကင်းတဲ့ဒီခုနာများပြီဆိုလို့ရှိရင်ဒုက္ခတွေရောက်တတ်တယ်။ရုပ်ရည်လည်းတော့မှဒါပြီးသဘောကျနေတော့ဒီထဲမှာနေပြီးတော့ကောင်းလာပြီးချင်းဆိုပြီးတော့အဲဒီထဲမှာတခါတည်းဆွတ်ဆုပ်တဲ့သဘောလေးဖြစ်နေတယ်။အထက်ရတော့ခီးရဥပဒနာခီးရမတွင်တော့အထက်ဥပဒနာယန္တိလည်းမတက်တော့အဲ့လိုဖြစ်တယ်တဲ့အဲ့ဒါအထက်ရတာခေါ်တယ်တဲ့ဒီမှာအဲ့တော့ဒီမှာဝိပဿနာဉာဏ်ဖြစ်စဝိတဝိတရာပတိပိကဧကကရာခေါ်တဲ့ဇာယင်္ဂ၅ပါးနဲ့ပြည့်စုံတဲ့ ပထမဇန်နဲ့အဲ့ဒီကဖြစ်လာလို့ရှိရင်လည်းပဲအဲ့ဒီပထမဇန်ကိုအရှင်လျှောက်တဲ့တာရတဲ့သဘောလေးကြီးဖြစ်ပြီတဲ့ဒါတဲ့သဘောလေးကိုဖြစ်အောင်မှတ်ရတယ်စိတ်လို့ရှိရင်စိတ်နဲ့ငြိမ့်နေငြိမ့်နေစိတ်နဲ့စိတ်နဲ့ကောင်းနေကောင်းနေဒီနဲ့ပြင်ငြိမ့်နေငြိမ့်နေလို့စိတ်လိုက်မှတယ်လိုက်မှလို့ရှိရင်ခုနအတွင်းမရတော့အထက်မရတော့ဘူးပေါ့တကယ်လို့တာယာမိလို့ရှိရင်မလုပ်ရမလဲတာယာပဲပြပေါ်တိုင်းမှမရတိုးတက်ဘူးဆိုတာ ဒါကြောင့်ဒီဆက်လိုက်ပါတဲ့ဆက်လို့ရှိရင်မရတော့ဘူးပေါ့မရဆုံးမှတည်သွားပြီမရလို့ရှိရင်ဒါတိုးတက်တာပေါ့ခုနကတာရတဲ့ဆန်းလေးကခွာလို့ရှိရင်ပေါ့လေဒလန်းချင်းဒလန်းချင်းဆန်းလို့ရှိရင်ဒါပူရောက်နေတဲ့ဒီနိမ့်သွားတာပေါ့ဒီရန်လည်းဝေ့သွားတာပေါ့ဒီလိုရှိတယ်ဒါအဲ့ဒါလေးပြောရမယ်ဒီလိုကလည်းကကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်တဲ့ကြံစီဆိုတာဝိတ္တကိုပြောတာစဉ်းစားဆိုတာဥစ္စာကိုပြောတာနှစ်သိမ့်ဆိုတာပိဋိကိုပြောတာနှစ်သိမ့်ပွားကောင်းစားဆိုတာဒုက္ခကိုပြောတာကောင်းစားချမ်းသာခြင်းဆိုတာ ရှိရရာတဲ့သူ့ဆိုင်ဝင်ငါအိမ်ပဇံကြီးတဲ့ရှိရရာစိတ်ကလေးစိုက်စိုက်ပြီးကြတယ်။ပေါင်းလာလေးရှိတယ်ပေါင်းလာမှစိတ်ကလေးစိုက်ကြတယ်။ပိန်လာလေးရှိတယ်ပိန်လာမှစိတ်ကလေးစိုက်စိုက်ကြတယ်။ဘယ်မှမပြင်းကြအောင်သူ့ရှိရှိလေးဖြစ်သွားတာ။အဲ့ဒါတမာရီဒီသက်ကြတာခေါ်ရတယ်မှာ။အဲ့ဒါဆိုင်က၅ပါးနဲ့ပြည့်စုံတဲ့ပထမဇာဘောလေ။ဒါဖြစ်ပေါ်လာတယ်။ဝိပဿနာဉာဏ်ဖြစ်သသမထဉာဏ်ပိုင်းပါဘူး။ ဒါသင်္ချာတာဆိုဆိုရမယ်ကြံကြည်စင်းသာနှစ်သိမ့်ပွားဟောက်သာချမ်းသာပြီကြံကြည်စင်းသာနှစ်သိမ့်ပွားဟောက်သာချမ်းသာပြီကြံကြည်စင်းသာနှစ်သိမ့်ပွားဟောက်သာချမ်းသာပြီ ရာရာတွင်သူဆိုင်ဝင်ငါအင်ပသံမီသင်္ဃငါးပါးပြည့်စုံတဲ့ပသဆိုတာပထမဇန်ပေါ့ပထမဇန်ခေါ်တယ်တဲ့သူရာရာတွင်သူဆိုင်ဝင်ငါအင်ပသံမီသူဆိုင်ရာတွင်အဲသူရာရာတွင်သူဆိုင်ဝင် ငါအင်ပသံမီသို့ဒီတိုက်ရမှာကြည့်ရကြည့်ရအောင်လေးမှာတိုက်ဆိုင်ပြီးတော့ဒီကလေးရှိရှိရှိနေကြသံပိဏနသံပိဏနဆိုတာသမာဓိနဲ့ကျင့်တွဲနေလို့ဖြစ်တဲ့နံတရားတွေသံပိဏနစုစည်းတာစုစည်းစည်းပြီးကြတာ အဲဒါဧကဂရခေါ်တယ်သမာဓိလည်းခေါ်ပါတယ်အဲဒီသင်္ဃာ၅ပါးနဲ့ပြည့်စုံတဲ့ပထမဇာနဲ့အဲဒါသမထနာဉာဏ်ဥပဒနာဉာဏ်ဖြစ်တာသင်ရှားပါယုံနာကယုံနာကြောင့်သိတာလောက်ကတော့ဥပဒနာဆံတော့ဘောဘူးလောက်ပဲရှိပါလိမ့်မယ်တကယ်ဥပဒနာဆံရဲ့ရှေ့ပိုင်းပေါ့အနိကတိဖြစ်တဲ့ဆံပေါ့ဥပဒနာတော့ပထမဆံရဲ့ပြီးသားဒါကကျမ်းကအရှိအတိုင်းပြောရတာ ဆိုလက်တွေ့နဲ့ပြောမယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့အခုဝမ်းပိုက်ကိုစိတ်ဆိုင်ထားတာရေးရစ်ကလေးဖောက်တယ်လက်ကြည့်သွင်းလိုက်တဲ့အခါရေးရစ်ကလေးဖောက်တယ်ဝါရောခွတ်တတ်ပါရဲ့ပေါ့လေတောင့်တင်းစိတ်စားတဲ့သဘောဝါရောရဲ့ဘာဝလက္ခဏာပေါ့ထောက်ကန်တောင့်တင်းရောခြင်းပဲကြီးတောက်ထားတာကန်ထားတာတောင့်တင်းတဲ့သဘောပေါ့ပိန်တဲ့အခါမှာတော့ရော့ရဲပြီးတော့ရော့ပြီးတော့ငြိမ်ပြီးတော့ကြာသွားတဲ့သဘောလေးပေါ့ ဘောရောဘုဒ္ဓဘာရဲ့ဘာဝလက္ခဏာလေးအဲ့ဒါအစကအဆုံးတရားအေးသိချာချာဓမ္မသုစိုက်တာချုပ်ပြီးတော့ပြောလို့ရှိရင်သုစိုက်ကိုကတ်ပြီးဆံဖြစ်သုစိုက်ကတ်မရှိမဆိုင်ပဲနဲ့ခက်ချက်ချက်ခက်ချက်ချက်ရှိတာဘူးသုစိုက်ကတ်ပြီးတော့ရှိတာအဲ့ဒီသုစိုက်ကတ်ရှိရဆိုတဲ့နေရာမှာဘုန်းကြီးတို့ဇက်ခွက်ကြည့်ရတယ်ဒါလက်တွေ့ပြောမှကိုကြီးတော့သဘောပေါက်တာဒါလို့လည်းဆိုလို့သဘောပေါက်မှာပေါ့ဓမ္မ သဝိတကတဲ့တာရရဆိုတာဝိတက်ရှိတယ်ဝိတက်ပါတယ်ဝိတက်ပါတယ်ဆိုတာကြံစီမှုလေးပါနေတယ်ဒါသာသဘောကြံရွယ်မှုလေးပါနေတယ်ဒါသာသဘောတဲ့နည်းနည်းမြင့်လာတယ်ချိန်ရွယ်မှုလေးပါနေတယ်အဲ့ဒါလက်တွေ့သဘောဘယ်လိုချိန်ရွယ်ပြီးလို့ဘုရားကဝိတက်ရှိနေတဲ့အခါကျတော့ဝမ်းပိုက်ဖောက်တယ်ဖောက်မှုခေါ်တဲ့တောင်းလေးလောက်ကြတဲ့သဘောလေးအစကအဆုံးတယ်အောင် ဒီထဲမှာရှိမှတ်တဲ့စိတ်ကလေးကြသွားအောင်ရောက်သွားအောင်ချိန်မှန်းပြီးတဲ့သဘောလေးပါတယ်ဝိတက်ကိုအများပြန်ရိုးရတော့ကြမ်းလို့ဒီလိုပြန်တယ်ကြမ်းဆိုတာကတမင်တွေးကြည့်တွေးခေါ်ကြတဲ့အပိုင်းအစီလည်းရောက်သွားနိုင်သေးတယ်အဲ့ဒီတမင်တွေးခေါ်ကြတာလည်းလက်ပြနေတော့မရဘူးတမင်တွေးခေါ်တဲ့ဟာကဒီအကျံသမားတွေဒီမှာမရဘူးလက်ပြသမားတွေလက်ပြသမားနေတော့မဖြစ်နိုင်ဘူးဒီအကျံကတွေးခေါ်ကြမဟုတ်ဘူးကြံရဲ့ပြည့်ရည်ထုတ်လိုက်တဲ့အခါကျတော့ ချိန်နဲ့မှန်းနဲ့ရည်ရဲရွဲ့ရဲဆိုတာဒီမှာထွက်လာတယ်လက်တွေ့နေတဲ့မှာတော့ချိန်နာမှန်းနာရည်တာရွဲ့တာဒါပဲယူပါမယ်ဟောဓမ္မဖောက်တဲ့လာတာလေးနဲ့တရှိမှတဲ့စိတ်နဲ့တဲ့သွားအောင်ချိန်မှပြီးတဲ့သဘောလေးပါတယ်ချိန်တဲ့သဘောလေးရည်တဲ့သဘောလေးရွဲ့တဲ့သဘောလေးပါတယ်ပါတယ်တို့မြတ်ပြည့်ပြည့်တဲ့ခါကြတော့မှအခါတို့ဖြစ်အောင်ဆိုပြီးတော့ဒီမှာအင်းပြန်မှန်းထားရတာဒီမှာချိန်မှန်းထားရတာချိန်မှန်းတဲ့သဘောအဲ့ဒါဝိတ္တ ဖောင်းလာလေးပေါ်လာလေးရှိရင်ဖောင်းတဲ့ဒီမှာစိတ်ကလေးရောက်သွားအောင်ရောက်သွားအောင်ညှို့ကိုင်းပြီးတော့ဒီမှာကြာတော့ရောက်သွားအောင်ဟဆိုတဲ့အနေနဲ့ယူဒီပြည်သူလည်းပါနေတယ်ပေါ်သေးခဏမှလည်းပဲခုနချိန်မှန်းတဲ့သဘောဒီအလိုလိုပါသွားတယ်အဲ့ဒါဝိတ္တအောင်လည်းမသိတဲ့အောင်လို့ချိန်မှန်းပြီးတဲ့သဘောဝိတ္တသူရဲ့ချိန်မှန်းပေးမှုကြောင့်ရှိမှတ်တဲ့စိတ်ကတန်းပြီးတော့တခါတည်းတည်းမှဖောင်းနေတဲ့ကြာသွားတာဟုတ်မှတ်တဲ့စိတ်ကြီးတန်းကြာသွားတာမှတ်တဲ့စိတ်ကြီးတန်းကြာသွားတာဘူးကြောင့်လဲဆိုတော့ခုနဝိတ္တကြောင့်ဝိတ္တက ။ဘောင်းမှုခေါ်တဲ့တောင်းလေးလောက်ကြတဲ့သဘောပေါ်မှာရောက်သွားအောင်သူကပို့ပေးလိုက်တာတဲ့။ဒါမှမဟုတ်ဝိတက်ကရှင်ဘက်နန္တရားတွေကိုဆိုင်ရာအာယုံပေါ်မှာသူကပို့ပေးတတ်ပြီးရောက်အောင်ပို့ပေးတတ်တယ်လို့ကျမ်းဂန်များဒီတိုင်းရှိ။ဒါသာသဘော။လက်တွေ့နေတဲ့ကြတော့အဲဒီသာသဘောနဲ့ပြောလို့မရဘူး။သာသဘောအမိပြုပြီးတော့လက်တွေ့နဲ့ထိအောင်ပြောရမယ်။ချိန်တဲ့သဘောချိန်ရွယ်တဲ့သဘောဒါကြံရွယ်တဲ့သဘောကြံဆိုတဲ့စကား ဟိုမဆုတ်ခြင်းလို့ရှိကြံရွယ်တဲ့သဘောကြံရွယ်တဲ့သဘောလေးပါနေတယ်တို့ပြတဲ့အခါကျတော့ဆင်းရတာဟောဆင်းပြလိုက်တဲ့အခါကျတော့ထက်ကလေးဆိုခံတို့ပေါ်သွားပြီးတော့ရောက်ဒီကပြလိုက်တဲ့သူကရောက်သွားတာဒီရောက်သွားတာအစိတ်ကလေးရှိမှတဲ့စိတ်ကလေးရောက်သွားတယ်နဲ့ဒီပါပေါ့ဒီကချိန်တဲ့သဘောလေးကဥဒ္ဒနဲ့ဒီလေအခါတို့ပေါ်မှာပြလိုက်တဲ့သူရောက်သွားတာကခုနရှိမှတဲ့စိတ်ကလေးအာယုံပေါ်မှာရောက်သွားတယ်နဲ့ဒီရတယ်ရောက်သွားတဲ့အခါကျတော့ဒီခံတို့ပွတ်တိုက်တဲ့သူဖြစ်သွားတယ်အနုပိသနာဆိုတာကိုအနုပိသနာဆိုတာ သုံးတတ်တယ်သုံးတတ်တယ်ဆိုတော့ပုတ်တိုက်တာပါပဲဒီပုတ်တိုက်တကယ်လို့ဖြစ်အဲ့ဒီပုတ်တိုက်တကယ်လို့ဖြစ်သွားတဲ့သဘောကြီးကဝိသတာခေါ်တယ်ဒီကချိန်မှပေးမှုကြောင့်အာယုံမှာရောက်ပြီးတော့ပုတ်တိုက်တကယ်လို့ဖြစ်သွားတာချိန်မှပေးတာကအာယုံမှာစိတ်ရောက်ချိန်မှပေးတာကဝိကျေအဲ့ဒီအာယုံပေါ်စိတ်ရောက်ပြီးတော့ပုတ်တိုက်တကယ်လို့ဖြစ်သွားတာဝိသတာတဲ့ဝိတဲ့ကဝိသတာကိုပါနေတယ်ဝိတဲ့ဝိသတာအဲ့ဒါသဝိတဲ့ကသဝိသတာဝိတဲ့လည်းပါတယ်တဲ့ဝိသတာလည်းပါတယ်တဲ့ကျမ်းဂန်ကပြတယ် အဲတော့ပေါ်တိုင်းအာယုံပေါ်တိုင်းအာယုံပေါ်မှာဓမ္မချိန်မှန်းတဲ့သဘောပါတယ်အာယုံပေါ်ရောက်တော့ပုတ်တိုက်တဲ့သဘောပါတယ်ပေါင်းနာလေးပေါ်မှာလည်းပဲဓမ္မချိန်မှန်းတဲ့သဘောပါတယ်ပုတ်တိုက်တဲ့ကဲဖြစ်တဲ့သဘောပါတယ်ပိနာပေါ်မှာလည်းပဲဓမ္မချိန်မှန်းတဲ့သဘောပါတယ်ပုတ်တိုက်တဲ့သဘောပါတယ်ပေါင်းလိုက်ပေါင်းလိုက်ပိန်လိုက်ပိန်လိုက်ပေါ့လေ10မိနစ်10မိနစ်3မိနစ်စသည်တခြားခြားပေါ်တဲ့အာယုံတွေကဒီတိုင်းပေါ်တဲ့အာယုံတွေကရှိမှတဲ့စိတ်ကချိန်မှန်းပိန်နေတယ်အဲ့ဒီအာယုံဒီစိတ်ကတခါတည်းတမ်းပြီးတော့ညှို့ကိုင်းပြီးတော့ကြာသွားတော့ပုတ်တိုက်တဲ့ကဲဖြစ်တယ်ဥဒိဥစ္စာတွေဖြစ်နေတာဥဒိဥစ္စာတွေဖြစ်နေတော့ အဲဒီစဉ်းစားကြည့်လေအာယုန်နဲ့လည်းတဲ့နေဘူးပုဒ်တက်ကတည်းကဖြစ်နေပြီဆိုတော့ဒီခိုက်တာမှာအဲကာမိသနာဆိုင်တဲ့နိဝရဏတရားတွေလာတယ်ဝိပါရဝိပါရဆိုတာကစိတ်ကလေးကငုံသွားတာတွန့်သွားတာမျိုးမဟုတ်ဘူး။ကြက်မြက်ကားကားလေးဖြစ်နေတာ။ဟိုမနေ့စောစောမြောင်ကြည့်ရတဲ့ခါကျတော့ပန်းမြင်ပန်းမွေလေးရတာကြက်မြက်ကြည့်လေးဖြစ်နေကြက်မြက်ကားကားလေးဖြစ်နေတယ်။စိတ်ကလေးကလည်းပဲကြက်မြက်ကားကားလေးဖြစ်နေတာဝိပါရကြက်မြက်ကားလေးဖြစ်နေတယ်။ခိနာဝိတာလည်းဝယ်ဘူး။ ရှိကြတာကတော့ဒီပြင်အခြားခြားနိဝရဏတရားတွေမဝင်ဘူးအဲ့ဒီနိဝရဏတရားတွေမဝင်တာဟာဓမ္မနိဝရဏပြည့်စုံတယ်လို့ခေါ်တယ်အဲဓမ္မနဲ့ဓမ္မဆက်စားပြီးတော့နိဝရဏတရားတွေပြည့်စုံလာပြီဆိုတော့စိတ်ကဓမ္မတန့်လာပြီလေတန့်လာပြီဆိုတော့စိတ်ကလည်းလည်းသူ့အထိုက်လျောက်ကြီးလာကြီးလာတဲ့အခါကျတော့အဲ့ဒီနိဝရဏပြည့်စုံခြင်းကြောင့်ဖြစ်တဲ့ခုနရှင်းလေရှင်းလေပေါ့လေခုဋ္ဌိကပီတိလေးတစ်ချင်းချင်းနဲ့ဖြစ်တဲ့ခဏိကပီတိလေးတွေ ဘဝလေးတစ်ခုနဲ့အုပ်ထားလိုက်သလိုထုံထားလိုက်သလိုအထူးသဖြင့်ဥပဒနာညာအစမှဆိုလို့ဒီဝေဒနာတွေတော့ကင်းပြီးတော့သွားတဲ့ခံယူမှာအေးပြီးတော့တမျိုးပဲတမျိုးပဲရတာနှစ်သိမ့်တဲ့သဘောလေးတွေဖြစ်တော့အပိပိလေးတွေဖြစ်လာတယ်။ဟောဒီစိတ်လေးနဲ့ကောင်းတဲ့ချမ်းသာလေးတွေဖြစ်လာတာဝိကတပိတိဒုက္ခနဲ့နိဝရဏကင်းခြင်းကြောင့်ဖြစ်သောနှစ်သိမ့်အာရမှုပိတိဒီစိတ်စိတ်နဲ့ချမ်းသာတဲ့ဒုက္ခရှိတယ်တဲ့ ဥက္ကရှိတဲ့ပထမသံတာလေးဖြစ်လာတာတော့ကြံစီစဉ်းစားနှစ်သိမ့်ဘွားကောင်းစားချမ်းသာပြီးဆိုတာကလားကြံစီကခဏချိန်မှန်းလားအဲတော့စဉ်းစားဆိုတာကပုတ်တိုက်တာနှစ်သိမ့်ဆိုတာပီတိလေးဖြစ်လာတာဒုက္ခဆိုတာချမ်းသာတာကျူရာရာသူ့စိုက်ဝင်တဲ့ကလားဖောင်းလာလေးမှစိုက်ဝင်သွားတာပင်လာလေးမှလည်းပင်လာလေးမှစိုက်ဝင်သွားတာအဲတမာတိဒီလက်ကတမာတိဒီတမှာဖြစ်လာတာအဲ့ဒါပရမဇ္ဇန်ခေါ်တဲ့ကလားပရမဇ္ဇန်တရားစဖြစ်လာတာ အဲ့ဒီကကြတော့ဝေဒနာလေးပြင်းတော့တက်တောင့်တက်တာမှတ်လို့ကောင်းတဲ့ခါကျယောဂီရတာသဘောပေါက်သဘောကျတာရလာတယ်ကလေးတဲကောင်းမလားတဲနေရကြပါလားဆိုပြီးတော့စိတ်ထဲထဲမထားနိုင်ပဲနဲ့ပါဇက်ကတော့မှထုတ်ပေါ်ပြီးတော့ပြီးပြီးတဲ့အပိုင်းပြီးရောက်လာတယ်တာယာပြီးတာယာပြီးယောဂီဒီကတာယာကပြည့်လာပြီပေါ့ဒီမှာအဲ့ဒါပြုမှကောင်းခြင်းတာယာဆွဲတဲ့အထက်ရနေပြီအထက်ရသွားတာဒီမှာနည်းနည်းတာယာသွားလို့ရှိနည်းနည်းရတာများများတာယာများများပေါ့9မိနစ်လောက်ဒါလေးကိုတညုတ်မိနစ်တာလေးကို9မိနစ်ရနေတာပဲအလုပ်တွေပြက်နေတာပဲ ရှေ့ဘာဝနာတွေမတက်တော့ဘူးပေါ့အဲ့ဒါရပ်သွားတာတော့ကျဲတာလေးကိုကရှုမှကောင်းစေ။သာယာဆွဲအထက်ရနေပြီ။ရှုမှကောင်းစေ။သာယာဆွဲအထက်ရနေပြီ။ရှုမှကောင်းစေ။သာယာဆွဲအထက်ရနေပြီ။ ထဲမရအောင်ဘာလုပ်ရမလဲအကြောင်းအားလေးဆိုတာတာယာမိလို့ရှိရင်ဟိုပထမကာကွယ်တဲ့နည်းနဲ့ပေါ့လေတာယာနိုင်လောက်အောင်ခုနတသိမ့်လေးလေးလေးနဲ့ပေါ့လေထိုက်တာလည်းကောင်းလာမယ်တသိမ့်လေးလည်းကောင်းလာမယ်ညီငိမ့်နေအဲ့ဒါလေးကိုဖတ်ရတယ်မမှတ်မိရင်အမေသိသိသိသိသိသိနဲ့တဲ့ညီမလားတဲကောင်းပါလားဆိုပြီးတော့တာယာခွင့်ရသွားပြီပေါ့ဥိကဇဥိကဇအဲလူတာတိဝိညာဏဆိုတာဒါပေါ့ဥိကဇပတိအဲပတိတုက ဥဒ္ဒရီဝိညာဏပေါ့ဒီဝဒနာကျင်းကျင်းကြောင့်ဖြစ်တဲ့နှစ်သိမ့်ချမ်းသာမှုတဲ့အဲ့ဒါနောက်ကိုလိုက်ပြီးတော့နိကန္တိဆိုတာပေါ့လေလူကျင်တတ်မဲ့ငဲ့ွက်တဲ့အနေတဲ့အဲ့ဒါဖြစ်သွားတာတဲ့ဒါအထဲရက်ဖြစ်သွားတယ်ထဲမရရအောင်လို့ခုနနှစ်သိမ့်နှစ်သိမ့်နဲ့ချမ်းသာရင်ချမ်းသာတဲ့ငြိမ်ငြိမ်ငြိမ်နဲ့မှတ်ရတယ်ကောင်းရင်ကောင်းတယ်မှတ်ရတယ်အဲမမင်းတို့ကမှနှစ်သိမ့်လာတာပဲအဲ့တော့ကာကွယ်တဲ့နည်းကပိုကောင်းတာပေါ့နှစ်သိမ့်နှစ်သိမ့်ချင်းချမ်းသာချမ်းသာချင်းစိတ်စိတ်ငြဲပေါ်လို့ငြိမ်ငြိမ်ချင်းကောင်းကောင်းချင်းခါလည်းမှတ်ရတယ် အဲတော့ကိုကအမှတ်ကနှေးသွားလို့လုံထသွားလို့မတော်တဆသာယာမိလို့ဒီမှာလို့ရမယ်သူစားရေးပေါ့ဒါကောင်ရေးမတတ်နိုင်တော့တော့မပေါက်သွားလို့ဒီသူစားရေးပေါ့မျက်နှာကုတ်ပြည့်ဒါလို့ကုတ်ပြရမယ်သာယာပယ်ချက်အဲ့ဒါလေးသာယာတယ်သာယာတယ်သာယာတယ်ရှိမှပြီးတော့ဆက်ပြပါတဲ့ပဲပြပါလေဒါကာကိုသူစားရေးပေါ့မပြီးလို့ဒါလေးကျင်းသွားပြီဆိုလို့ဒီပေါ်တိုင်းမှာပေါ်တာဆက်မှသွားတယ်ပေါ်တာဆက်မှသွားတော့ဘုရားဆုံးမှဒီသွားပြီပေါ့မရတော့ဘူးပေါ့မရဘူးမရဘူးဆိုလို့ရှိရင်ဒါတွေ့တတ်တာပါ တာယာပယ်ကြပေါ်တိုင်းမှာတဲ့နေရာတိုးတက်ပြီအဲ့ဒါဆိုရမယ်တာယာပယ်ကြပေါ်တိုင်းမှာနေရာတိုးတက်ပြီတာယာပယ်ကြပေါ်တိုင်းမှာနေရာတိုးတက်ပြီတာယာပယ်ကြပေါ်တိုင်းမှာနေရာတိုးတက်ပြီ ရီခွဲကျော်သွားပြီဘုန်းကြီးအပြီးဟောတယ်လို့မှန်တာကဇန်ခန်းကြီးဟောရတာဆိုတော့ဇန်ကလည်းပဲခပ်ဖို့ဖို့ခိုင်းပြီးတော့ဟောသွားလို့လည်းနားလည်မှာမဟုတ်ဘူး။ဒါလက်တွေ့နဲ့နားလည်နေလို့စီလာကပေါ်ရင်းကမှဖြစ်လာတာလည်းမဟုတ်လို့မပြီးဘူးနောက်နေ့ကျမှဆက်ဟောရမှာပဲ။ကဲဒီကတည်းကဒီရပဲလာကြအောင်ဆိုသိကုန်းသွားလည်းမလားကြာမှာဒုတိယကတတိယကသုဒ္ဓကံနဲ့ဒီဝဒနာညာသိတဲ့နဲ့ဒီပိုင်းမှာဘယ်လိုသံသဘောမျိုးရှိတယ်ဆိုတာပေါ့ဒီလိုကြီးလက်တွေ့နဲ့ဟောရပါ ये दावे तो जाओगे